ပဲသွားမလဲကျမလည်းတက္ကသိုလ်ကိုပါပဲအေးဒီလိုဆိုရင်လှဲပေါ်တက်တို့နဲ့အတူသွားမမဘူးကျမလှဲအောက်ကပဲလိုက်ပြစေအဲဦးကြီးတို့လှဲနောက်ကပဲလိုက်ပါမယ်အဖော်ပေါ့မဟုတ်ဘူးသမီးရဲ့ပြမပါတယ်ခီးကအဝေးကြီးရှိသေးတက်ပါသူကသူရှက်နေတော့ဟိုမှာကူညီမဲ့လူရှိတာတော့အခုအညီကိုမခံအောင်ဖြစ်နေနောက်ဆုံးပြောလို့မကပြောတော့မှအဲတဲ့ဝတိုင်တက်ပြီးတော့ ကုတ်ကုတ်ကလေးလိုက်သွားမနောကနော်မနောကအပြစ်သေးသလားမသေးဘူးနော်တကယ်ပုဂ္ဂိုလ်ကိုသွားပြစ်မှားလိုက်တာ ပြစ်မှားလိုက်တာကလည်းတကယ်အလုံးကြီးအခဲကြီးသွားပြစ်မှားတာအဲ့ဒါကိုယ်စိတ်ညှဉ်းနွမ်းတာကိုညှဉ်းနွမ်းမှမသိလို့ဒုက္ကတိပါတိကင်္ခာဆိုတာဒုက္ကတိမကောင်းသောဖြစ်ခြင်းကိုပါတိကင်္ခာအလိုရှိဟဤဆိုတာအလိုရှိအပ်တာပြောတာမဟုတ်ရကိုရမှာပြောတာ ။ယကျမ်းဂန်စကားမလို့ပါဋိကင်္ခာအလိုရှိရဤလို့ဘာသာပြန်တာအဓိပ္ပာယ်ကဒုက္ခတိပါဋိကင်္ခာဆိုတာအဲ့ဒီညှဉ်းနှွမ်းတဲ့စိတ်ကြောင့်မကောင်းတာဖြစ်မှသိကြတယ်ဒါပြောတာ။မကောင်းတာဖြစ်မှသိကြဟောကဲခုကကောင်းတာဖြစ်တာလားမကောင်းတာဖြစ်တာလား။ညှဉ်းနှွမ်းတဲ့စိတ်ကြောင့်လားဖြူစင်တဲ့စိတ်ကြောင့်လား။သူစိတ်သူညှဉ်းနှွမ်းမှအဲ့ဒီတော့ကသိရလား မသိဘူးမကောင်းကျိုးရမှပဲအဲကိုကျိုးနဲ့ပါဘို့ပဲလားကိုစိတ်ကြောင်ဆိုတာအဲ့ဒီကြမှသိတာဒီခါကျတော့လွန်နေပြီပြင်လို့ရသေးလားအဲ့တော့မလွန်ခင်ပြင်နိုင်အောင်ကိုယ်စိတ်ကိုသိဖို့မရေးအရေးမကြီးဘူးလားအရေးကြီးတယ်။အိုးဒီကလေးမှဒုက္ခရောက်လိုက်တာ တက္ကသိုလ်ကြီးရောက်တဲ့အခါကျတော့မိန်းကလေးတယောက်တည်းအရွယ်ကလည်းအရွယ်ကောင်းဒီတိုင်းနေလို့မကောင်းတဲ့အခါကျတော့ ရုပ်ကလေးကလည်းသနာကမဆိုတော့တက္ကသိုလ်ကတထေသာတယောက်ကလက်ထပ်ယူလိုက်တယ်အဲ့ဒီတထေသာနဲ့ကလေးနှစ်ယောက်ပွားတယ်ဖြစ်ရခြင်းများတော့ညင်နွမ်းတဲ့စိတ်ရဲ့အကျိုးပဲဟုတ်ကဲ့လားဒီတော့အဲ့ဒီကလေးနှစ်ယောက်ဖွားပြီးတဲ့အချိန်ကြမှာသောရိယကတိုင်းပြည်ကသူ့မိတ်ဆွေကလည်းပဲ အဲ့ဒီကုံကူးလာရတဲ့တက္ကသိုလ်ပြည်ရောက်တော့သူကအိမ်မောကလှမ်းနေတာဟောဟိုကတော့ငါတငယ်ချင်းပဲသွားတူလာတူစားတူတငယ်ချင်းအဲ့တော့ငါခေါ်အောင်မှာပဲဆိုလူတယောက်လွတ်ပြီးခေါ်ခိုင်းတယ်လာပါအောင်ကျွန်တော်တို့သခင်မကခေါ်လို့ဆိုတော့ဒီတကာလည်းပဲလိုက်သွားတယ်သူကလည်းကုံရောက်ကျွန်တော်ဟန်ဟန်ကြပြီဒီအိမ်ကဆိုလို့ရှိရင်တော့ငါကုံမြတ်မြတ်ရောက်အောင်မှာပဲပေါ့လိုက်သွားတော့ဟိုကြတော့သူကစီးပြီးပြောတယ်သူတွေနေကောင်းလားဒီမိန်းကလေးက အဲတော်ရရတထေးကြီးတို့ဘာလို့နေကောင်းလားစိုက်တင်ပေါ့လေစီပွားဥစ္စာဘယ်နဲ့နေလဲဆိုဒီလိုကကြောင်းနေတယ်ဘယ်နဲ့ပါလိမ့်မလို့သူ့လည်းငါမသိပါဘူးမေးလိုက်တာတွေကလည်းငါအတွင်းရေးတွေရောဟိုကမြို့တွေကအထက်တန်းသားလူတွေရဲ့အတွင်းရေးတွေရောစုံနေတာပဲနေသားမအောင်ခမည်းဘယ်သူတော့ကျုံနေလဲကျွန်တော်နဲ့လည်းမသိပါဘူးတခြားမဟုတ်ပါဘူးကျမဟာရှင့်တငယ်ချင်းမှာအိုးကျွန်တော်မှဒီလိုမိတ်ဆွေမိမမိတ်ဆွေမရှိပါဘူးတငယ်ချင်းမရှိပါဘူး အဲဒီကြတော့မှနောက်ကြောင်းအကုန်ပြန်လှန်ရတာကိုဒီခါကြတော့မှတငယ်ချင်းကလည်းဝန်းနဲ့ပက်လက်ဖြစ်လို့မလေးဒုက္ခပါပဲငါမိတ်ဆွေမင်းမိုက်လိုက်တာကွယ်ဒီအချိန်ကြောင်မင်းဒီလိုမှနေပလေရှင်မဟာပစ္စည်းကိုရှေ့ရနေရသွားပြီးတော့မင်းကတော့လိုက်လို့ရှိရကတော့တောင်းပန်လိုက်လို့ဒီရှင်မြတ်ကကျေနပ်ပြီဆိုလို့ရှိရင်ဒီအကုသိုလ်ကပြေပြောက်မှာပေါ့မင်းဒီလိုမလုပ်ဖဲကို တငယ်ချင်းရဲ့ငါလည်းပဲဘာလို့မှမသိဘူးဒါနဲ့ပြေးလာတာပဲဒီရောက်တော့လည်းဘယ်သူမှငါအကြောင်းသိတာမဟုတ်တော့ဘယ်သူမှလည်းအကြံမပေးငါလည်းသတိမရဘူးဒီလိုနဲ့ကြည့်ပါတော့ကွယ်ဟောဒီကလေးနှစ်ယောက်တောင်ရနေပြီမြင်နွမ်းတဲ့စိတ်ရဲ့ဆိုးကျိုးဆိုးကျိုးဘလောက်လူလိန်ခံရလဲဆိုတော့အဲ့ဒီအဲ့ဒီကလေးနှစ်ယောက်ဆိုကြပါဆိုလို့ရှိရင်လေးနှစ်ပေါ့လေအဲ့ဒီလေးနှစ်အတွင်းဘလောက်စိတ်ဆင်းရဲတဲ့ဒဏ်ကိုခံရမလဲဆိုတာကြည့်ရအောင် ညှဉ်းနှွမ်းတဲ့စိတ်ကိုမသိလို့မသိတဲ့အတွက်မပယ်နိုင်ဘူးမပယ်နိုင်တဲ့အတွက်ဒီစိတ်ကြောင့်ခံစားရတဲ့မကောင်းကျိုးဆိုးကျိုးအခုခေတ်လည်းရှိတယ်နော်တကယ်ရှိတာအခုခေတ်လည်းအဲ့လိုဟာရှိတယ်တချို့ကအောင်းမိတယ်ဟေ့ငါတဖြည်းဖြည်းတဖြည်းဖြည်းငါမူတွေပြောင်းလာပါလားဆေးုံတက်ခွဲမှာပဲလို့အောင်းမိတာသူပြန်စစ်ကြည့်လို့ရှိရင်အာတခုခုသူသွားပြမှထားတာရှိတယ်အဲသူကသူမသိလို့ပဲ ဟိုအနောက်တိုင်းတွေမှာဆိုအများကြီးရှိတယ်ဒီမှာဆိုလို့ရှိရင်လည်းပဲရှိတာပဲကြားဘူးကြတယ်မဟုတ်လားတလောကဟိုမင်းလာမှာလေမင်းလာမှာအရွယ်ရောက်တဲ့ကလေးတယောက်အဲ့လိုပဲဒီခေတ်လည်းရှိတာပဲဟိုခေတ်လည်းရှိတာပဲတဘာဝဟာတဘာဝပဲတဘာဝဟာခေတ်ပြောင်းတော့လဲတဘာဝကမပြောင်းဘူးဒီတဘာဝဒီတဘာဝပဲဒီကနေပေါင်းတငယ်ချင်းရဲ့အရှင်ကစီမတိဒီချိန်ပဲနေရအော်အခုတက္ကသိုလ်ပြည်ရောက်နေတဲ့အရှင်ကစီမတိကအေး ဒီလိုဆိုလို့ရှိရင်ကွယ်ကဲငါပြင့်မကွယ်ရှင်ကစ္စည်းမထီဘူးဓမ္မပေါ့ရှင်မျက်စီသွားမယ်ကဲလားခေါ်သွားတယ်ခေါ်သွားပြီးတော့ဟိုကြတော့သောရိယတငယ်ချင်းကရှင်ကစ္စည်းမထီဘူးဥဆောင်ပြီးရောက်တဲ့ရှင်ဘုရားဟောရိကမိန်းကလေးဟာမူလကယောက်ျားလေးပါတပည့်တော်တငယ်ချင်းမသောရိယမျိုးကပါဒီလိုဒီကြောင်ကြောင်ဒီလိုလိုဖြစ်သွားပါတယ်ဒါကြောင့်မလို့အရှင်မြတ်ကိုပြစ်မှားမိတဲ့ပြစ်မှားမှုအကုသိုလ်ကံကိုသီးခံတော်မူပါရှင်ဘုရားလျှောက် ကျမ်းဂန်ကတငယ်ချင်းကရာကနေပြီးတော့သိခံမှုရလျှောက်ထားတယ်ဒီလိုဆိုတဲ့ဒါပေမဲ့တကယ်ကြတော့မဟုတ်ပါဘူးကာယကံကိုကိုကိုယ်တိုင်ကလည်းပဲဝန်းနဲ့ပက်လက်ငိုကြီးချက်မှလည်းသူအရှင်ကစီကိုတောင်းမှလျှောက်ထားမှာပါပဲဒါအရှင်ကစီကအေးတို့အပြစ်မယူပါဘူးအပြစ်ရှိခွင့်လွတ်ပါတယ်ခွင့်လွတ်ပါတယ်လို့လည်းပြောလိုက်ရောအခဏမိန်ကလေးဟာယောက်ျားလေးပြန်ဖြစ်သွား ယောက်ျားလေးပြန်ဖြစ်သွားတယ်ဒါနဲ့ပဲသောရိယမြို့ကိုပြန်ခေါ်တော့မလိုက်ပါဘူးတကယ်ချင်းမင်းကြီးသားမအောင်ဒီလောက်တောင်မှတသက်ထဲမှာနဘဝပြောင်းရတဲ့ငါဘဝကောင်းရောလားဒီဘဝမျိုးမှာငါတွေ့တာတတ်မဲ့ပြီးတော့ဘဝနိကန္တိတဏှာဖြစ်နေမဲ့ဆိုရင်ငါလောက်မိုက်တဲ့လူလောကမှာရှိအောင်မလားမလောက်တော့ဒီဘဝတွေဆက်လို့ဒုက္ခဟာတည်တဲ့ပုံပြီးရှည်ဖို့ပဲရှိတယ်အရှင်မြတ်စီမှာပဲငါ ယဟန်ပြုတော့မယ်ဆိုပြီးအရှင်ကစီထံမှာပဲယဟန်ပြုကိုတောက်ပြီးရှင်ကစီယဟန်ပြုပြီးလိုက်တဲ့တပည့်တယောက်ရတရားကျင့်တရားကျင့်တရားပွားများအထုတ်တဲ့အခါကျတော့တတိပဌာတရားပေါ်အခုယောဂီတို့အထုတ်နေတဲ့တရားပဲအမကြခင်မဲ့မဲ့၄၀ဖို့၄၀ရပြီးတော့ယဟနာဖြစ်သွားတယ်အဲ့ဒီယဟနာဖြစ်တဲ့ပုဂ္ဂိုလ်တွေကို ပစ္စည်းမဘဝိကသာလို့စာပေရခေါ်တယ်ပစ္စည်းမဘဝိကသာဆိုတာနောက်ဆုံးဘဝနောက်ဆုံးဘဝဖြစ်နေတဲ့ပုဂ္ဂိုလ်လို့ဆိုလိုတယ် သူတို့ရဲ့ဒီဘဝဟာနောက်ဆုံးပဲဒီဘဝပြီးလို့ရှိရင်နောက်ဘဝမဆက်တော့ဘာကြောင့်လဲဆိုတော့ကိုယ်စိတ်ကိုကောင်းကောင်းသိတယ်ကိုယ်ရုပ်ကိုကောင်းကောင်းသိတယ်သိတဲ့အတွက်ဘဝဆက်သမျှဒုက္ခကြီးပဲလို့သိတော့ဘဝပေါ်မှာညှိတွေ့တတ်မဲ့တဲ့တဏှာဘဝတဏှာသို့မဟုတ်ဘဝနိကန္တိကတဏှာအဲ့ဒီတဏှာတို့မှမရှိတဲ့အခါကျတော့ဘဝလိုချင်တဲ့စိတ်မရှိတဲ့အတွက်ပဲဘဝအသင်မဖြစ်တော့ဘူးဒီဘဝမှာပဲ ရုပ်ရောနာရောချုပ်ပြတ်ငြိမ့်ပြီးတော့ဒုက္ခဇတ်သိမ့်တဲ့ပုံကိုယ်တွေအဲ့ဒီပုံကိုယ်တွေကိုပစ္စည်းမဘဝိကပုံကိုယ်နောက်ဆုံးဘဝဖြစ်နေတဲ့ပုံကိုယ်အဲ့ဒါလို့နောက်ဆုံးဘဝပစ္စည်းမဘဝိကသားဖြစ်ပြီးတော့ယဟနာဖြစ်ရမယ်ပုံကိုယ်တောင်မှပဲကြည်ပါပါရမီပြည့်နေပြီဒါရှေးရှေးဘဝတွေကတတိပဌံတရားမဂ္ဂင်၈ပါးအကျင့်တရားကိုကျင့်ကြံပွားများအားထုတ်ခဲ့လို့ အဲ့ဒီပညာပွားများအားထုတ်ခဲ့တဲ့တရားအရှိန်တွေဟာဒီဘဝမှာအရှိန်ကောင်းလာလို့မလို့ထပြီးတော့အရဟတမေဉာဏ်မီးတောက်ဖို့ရာအချိန် အရှိန်ပြည့်နေတာအရှိန်ပြည့်နေပါလျက်ကနဲ့တောင်မှပဲဒီမှာစိတ်ကလေးတစ်ချက်ညှဉ်းနှွမ်းလိုက်တာနဲ့တခါတဲ့ဒုက္ခကိုကောင်းကောင်းကြီးရောက်တော့တာပိစိမဘဝိကသာလည်းပဲအကုသိုလ်စိတ်ကချမ်းသာမပေးဘူးဟုတ်တယ်မလား အာအရှင်မောကလံတို့ဆိုရှေးကံရဲ့အကျိုးကြောင့်ဒီဘဝကံအကျိုးတော့မဟုတ်ဘူးရှေးရှေးကံကြောင့်အယံနဲ့အထောင်ထူအသက်ခံရတယ်မဟုတ်လားအဲရှေးကညင်နွမ်းတဲ့စိတ်ကြောင့်ဖြစ်ရရတဲ့အကျိုးဒါလည်းချမ်းသာမပေးဘူးအဲဒီဘဝဒီဟိုရင်းကတော့သောရိယတထေသာကတော့ဒီဘဝမြတ်ဖြစ်တဲ့ညင်နွမ်းတဲ့စိတ်ကြောင့်ဖြစ်တဲ့အကျိုးတရားပဲအဲချမ်းသာမပေးဘူးယန္တာဖြစ်ဖို့ရအရှိန်ပြည့်ပါရမီပြည့်နေတာပဲချမ်းသာမပေးဘူး ဒါကြောင့်မလို့ညင်နွမ်းတဲ့စိတ်မဖြစ်မိဖို့ရာအင်မတန်အရေးကြီးတယ်ညင်နွမ်းတဲ့စိတ်ဖြစ်မှန်သိဖို့အရေးကြီးတယ်သိတဲ့အခါမှာလည်းပဲပယ်နိုင်ဖို့အရေးကြီးတယ်ဒါကြောင့်ချမ်းသာရလို့များလူကိုကိုကိုသိရမည်ကိုကိုသိခြင်းများလူရှင်နေစဉ်စေရမည်ဟုတ်ကဲ့လားဆိုချမ်းသာရလို့များလူကို ကိုယ်ကိုသိရမည်သို့ကိုယ်ကိုသိရင်ညာလူရှင်နေ့စဉ်စေရမည် ပုဂ္ဂိုလ်သိခြင်းညာလူရှင်နေ့စဉ်စေရမည်သို့နေစဉ်စစ်စစ်စိတ်ညစ်ရေး လျော်စေပြရမည်နေစဉ်စစ်ဆေးစိတ်ညစ်ကြေလျော်စေပြရမည်သို့တစ်ချိန်ကသာသနာ့အချိန် ဖျားမပွင့်သေးခင်အချိန်မြတ်စွာဘုရမမြတ်စွာဘုရားမပွင့်သေးခင်အချိန်မှာဗာရာဏသီမြို့မှာတခါတယောက်ဇေနာကလမ်းမှာရပ်ပြီးတော့လမ်းသွားလမ်းလာတွေကြည်နေလမ်းသွားလမ်းလာတွေကြည်နေဗာရာဏသီမြို့ဆိုတာအဲ့ဒီအခါတုန်းကမြို့တော့ဘယ်လိုနေမလဲမသိဘူးအခုဗာရာဏသီမြို့ဟောင်းကတော့လမ်းတွေသိပ်ကျဉ်းတာပဲမြို့သေးကတော့ကျယ်တယ်ပေါ့လေမြို့ဟောင်းကတော့ရှင်းမြို့ လမ်းဘလောက်ကျင်းတယ်လဲဆိုစိုက်ကားတစ်စင်းစိုက်ကားနှစ်စင်းကြက်ကြက်တက်တက်ရှောင်ရတယ်နေရင်ပြေးရင်ရှောင်လို့မရဘူးဒဇင်းနဲ့ဒဇင်းရင်ဆိုင်မိပြီဆိုလို့ရှိရင်ဖြည်းဖြည်းကလေးနင်းပြီးတော့တူးနဲ့တူမတိုက်မိအောင်ကြည့်ရှောင်ရတယ်အဲ့လောက်ကြောင်လမ်းကျင်းတယ်အဲ့ဒီဗာရာဏသီမြို့မှာဈေးနားမှာရပ်ပြီးတော့လမ်းတော်လမ်းလာတွေကြည်ဈေးနားဆိုတော့လူစီတာပေါ့နည်းနည်းတစ်ချိန်မှာ ဇနီးမောင်နှံနှစ်ယောက်ကခက်လန်းလန်းကဈေးစီလာတယ်ဈေးစီလာတော့တကြည့်နေတဲ့လူကအဲ့ဒီဇနီးမောင်နှံစီမျက်စိရောက်တော့ကြည့်မိတယ်နှစ်ယောက်လုံးနဲ့ချောလိုက်တာလွန်ရောတဲ့အမျိုးသားကလည်းချောအမျိုးသမီးကလည်းလှတယ်စိတ်ထဲအမလေးဒီဇနီးမောင်နှံနဲ့တော့ရှည်သွားနောက်လိုက်ညီလိုက်တာရွှေနဲ့မြနေနဲ့လာပေါ့လေအဲ့ဒါနဲ့ တဖြည်းဖြည်းနီးလာတယ်ကြည့်မိလေကြည့်တော့သူကအမျိုးသားပေါ်တဲ့အမျိုးသမီးကိုပိုးကြည့်မိတယ်ပိုးကြည့်မိရင်ကစိတ်ထက်ဖြစ်တဲ့မလေးချွန်းလိုက်တယ်မျိုးသမီးဒီလူနဲ့နော်ကံကောင်းလိုက်တာနာမြတ်ဒီမျိုးသမီးကဘလောက်ကောင်းမလဲဟောဘာစိတ်ဖြစ်တာလောဘစိတ်ဟုတ်လား တမတ်တဲ့စိတ်နှစ်သက်တဲ့စိတ်တွေ့တာတဲ့စိတ်ညှိကပ်တဲ့ချေစိတ်ဟောဒီစိတ်ဖြစ်တယ်ဥပကိလေသာမဟုတ်ဘူးလားဥပကိလေသာအဲ့ဒါဝိသမလောဘခေါ်တယ်ကျမ်းဂန်မှာဝိသမလောဘကိုအတိပ္ပယ်အမျိုးမျိုးဖွင့်တယ်ဒါပေမဲ့လို့တတ်မဲ့သင့်တာမှာတတ်မဲ့တယ်ဆိုလို့ရှိရင်တတ်မဲ့ကောင်းတာတတ်မဲ့သင့်ရမှာတတ်မဲ့တယ်ဆိုရင်ဒါသမလောဘခေါ်တယ်မတတ်မဲ့သင့်တာမှာသွားပြီးတတ်မဲ့တယ်ဆိုရင်ဝိသမလောဘခေါ်တယ် ကိုပစ္စည်းအိမ်ပေါ်မှာပစ္စည်းအပုံမင်းကြီးရှိနေလို့ဒီပစ္စည်းပုံမင်းကြီးသဘောကျပြီးငါပစ္စည်းတွေငါပစ္စည်းတွေနဲ့ဘလောက်တတ်မဲ့နေနေတာတမလောဘလေညီမျှသေးတယ်တဲ့တမဆိုတာညီမျှတာတရားတဲ့လောဘပေါ်လေဒီလိုမဟုတ်ပဲနဲ့သူများအိမ်ကရှိတဲ့ပစ္စည်းအပုံမင်းကြီးကြည့်ပြီးမလေးသူပစ္စည်းတွေကောင်းရင်တော့ငါရကောင်းမှာပဲအဲ့ဒါလိုသွားပြီးတော့သူများပစ္စည်းတတ်မဲ့ပြီဆိုရင်တော့ဝိတမလောဘတဲ့ အဲ့တော့ဒီမှာကြတော့မိမိဇနီးပေါ်တဲ့တတ်မဲ့တာမဟုတ်ပဲနဲ့သူများဇနီးပေါ်သွားတတ်မဲ့တယ်ဆိုတော့ဝိသမလောဘမသိကြဘူးလားသိကြတယ်မကြည်မြတဲ့လောဘမတရားလောဘတော့အဲ့ညင်တော့နဲ့စိတ်ဖြစ်တယ်ဒါနဲ့ဒီလူကကြည်ရင်ကြည်ရင်နဲ့သူစိတ်ကဒီအမျိုးသမီးပေါ်ညွတ်တဲ့စိတ်တွေတိတ်ဖြစ်နေတော့မှစိတ်ထက်တည်းဟဲဒုက္ခပဲပဲလားငါသူများကဇနီးသွားပြီးတော့တတ်မဲ့တဲ့စိတ်တွေဖြစ်နေဖို့ပဲတတိထားမိလိုက်တယ် တကယ်လို့ဒီစိတ်ဓာတ်ငါလက်ခံထားလို့ရှိရင်တော့ရှေ့တိုးပြီးတော့မကောင်းမှုတွေပွားပြီးတော့ဒုက္ခတွေများတော့မှာပဲမကောင်းတဲ့စိတ်ငါပယ်မတော့စိတ်ထက်သိတယ်ဟောအဲ့ဒီလူသူ့စိတ်သူသိတယ်လူလားမသိတယ်လူလားသိတယ်လူအကြအမြင်ရှိသူလားမရှိသူလားအကြအမြင်ရှိသူအဲ့လိုသိဖို့ရည်ကြီးတာချက်ချင်းကိုသိတယ်သူအဲ့ဒီတဲ့သိတဲ့အခါကျတော့ အဲ့ဒီနှစ်သက်တတ်မဲ့တဲ့စိတ်ကို သူရှုတယ်နှစ်သက်တဲ့တတ်မဲ့တဲ့နှစ်သက်တဲ့တတ်မဲ့တဲ့တတ်မဲ့တဲ့တတ်မဲ့တဲ့တတ်မဲ့တဲ့နဲ့သူတတ်မဲ့စိတ်ကိုလောဘစိတ်ကိုထက်ခါထက်ခါရှုတယ်ဖယားမပွင့်တဲ့သာသနာ့ဘအချိန်တော့ဘယ်သူကမှရှုနှိပ်ပေးတာမဟုတ်ဘူးသူဟာသူအဲ့ဒီမှာဒီစိတ်ဖြစ်လို့မလို့ဒီစိတ်ကိုထက်ခါထက်ခါသူကြည်တာပဲရှိတယ်အဲ့ဒါလိုထက်ခါထက်ခါတတ်မဲ့တဲ့တတ်မဲ့တဲ့တတ်မဲ့တဲ့နှစ်သက်တဲ့နှစ်သက်တဲ့နဲ့ရှုတော့ရှုရင်ရှုရင်ရှုရင်နဲ့ ရှုစိတ်ကအာကောင်းလာတယ်ရှုစိတ်ကအာကောင်းလာတဲ့အခါကျနှစ်သက်တတ်မဲ့စိတ်ဖြစ်ပေါ်လာလိုက်ပျောက်သွားလိုက် ဖြစ်လာလိုက်ပျောက်သွားလိုက်ဖြစ်လာလိုက်ပျောက်သွားလိုက်သူသွားသိသိတဲ့အခါကျတော့အဲ့ဒါလိုသိပြီဆိုတော့ဆိုရင်ပဲသူ့မှာငါဆိုတဲ့အယူဆပုဂ္ဂိုလ်တ attva ဆိုတဲ့အယူဆမရှိတော့အဲ့ဒီအချိန်မှာသူသိနေတာနှစ်သက်တတ်မဲ့စိတ်ကလေးရဲ့သူ့ကိုရှုနေတဲ့စိတ်ကလေးရဲ့ဒီစိတ်ကလေးနှစ်စိတ်တစ်လှည့်စီဖြစ်နေတာပဲဒါသိတယ် အဲ့ဒီစိတ်ကလေးနှစ်စိတ်ဖြစ်နေတာနှစ်သက်တတ်မဲ့တဲ့စိတ်လည်းပဲဖြစ်ပေါ်ဖြစ်ပေါ်လာပြီးပျောက်ပျောက်သွားတယ်ရှုတဲ့စိတ်လည်းဖြစ်ပေါ်ဖြစ်ပေါ်ပြီးပျောက်ပျောက်သွားတယ်ဒါသိတယ်ဟောအနိစ္စဟုတ်တော့ဟာအဘာဝတော့အနိစ္စဖြစ်ပေါ်လာပြီးနောက်ပျောက်ပျောက်သွားခြင်းကြောင့်မမြဲတဲ့အနိစ္စသဘောပဲဟောသိလားမနေ့ကပြောတဲ့ပရိဇာနာပိုင်းပိုင်းခြားခြားသိလား တတ်မဲ့တယ်ဆိုတဲ့သဘောလည်းပဲတည်မြဲနေတာမဟုတ်ဘူးဖြစ်ပေါ်လာတယ်ပျောက်သွားတယ်ဖြစ်ပေါ်လာတယ်ပျောက်သွားတယ်မမြဲဘူးအနိစ္စတတ်မဲ့မှုကိုရှုတဲ့စိတ်လည်းပဲမမြဲဘူးဖြစ်ပေါ်လာတယ်ပျောက်တာတယ်ဖြစ်ပေါ်လာတယ်ပျောက်သွားတယ်တမာရီကရနေတော့စိတ်ကငြိမ်နေတဲ့အခါကျတော့သူသူသေးချာချာရှင်းရှင်းလင်းလင်းပိုင်ပိုင်ချာချာပြက်ပြက်သားသားပြီးပြီးပြင်းပြင်းလဲပြင်းမှဆင်သွားတယ်လို့အထင်ရှားသူသိနေတာ အနိစ္စသဘောသိပြီဆိုလို့ရှိရင်အနိစ္စမြင်ဒုက္ခလည်းမြင်တာပဲအနတ္တလည်းထင်တော့တာပဲအနိစ္စမြင်ဒုက္ခတည်းအနတ္တလည်းမြင်လေပြီမမြဲတဲ့သဘောသိပြီဆိုလို့ရှိရင်မမြဲမှုရဲ့နှိမ့်ဆက်နေတဲ့သဘာဝဒုက္ခကိုလည်းသိတယ်ဒါကြောင့်ပုဂ္ဂိုလ်တ attva အတ္တမဟုတ်ဘူးဖြစ်ပြီးပြနေတဲ့သဘာဝမျှပဲလို့ဟောအနတ္တသဘောလည်းသိတယ်အဲ့ဒီအနိစ္စဒုက္ခအနတ္တဟာသူတတ်မဲ့စိတ်ကိုရှူရင်းရှူရင်းနဲ့သိမြင်လာတဲ့အခါကျတော့တခြားရုပ်တခြားနာနေလည်းဒီလိုပဲအနိစ္စဒုက္ခအနတ္တသဘောတွေမျှပဲလို့ဉာဏ်ထဲမှာသိမြင်လာတော့ ချက်ချင်းပဲမညံ40ဖုန်ညံ40ရပြီးတော့ပိစိကဗုဒ္ဓဖြစ်သွားတယ်အဲ့ဒီနေရတယ်မယ်ပိစိကဗုဒ္ဓဖြစ်သွားတာနဲ့တပြိုင်တည်းထဲဇာဘိညာမရပြီးတော့အဲ့ဒီနေရာကနေပြီးတော့ပိစိကဗုဒ္ဓတို့ဆံရဖြစ်တဲ့ဟိမန္တတောင်ဂန္ဓမန္တဟိမန္တကမဂန္ဓမာရဏတောင်ကိုဇာဘိညာနဲ့ကြွသွားတယ်တဲ့စိတ်ညင်နွမ်းတာကိုညင်နွမ်းမှန်သိလို့ ရှုမှတ်မှုနဲ့ပယ်တဲ့အခါကျတော့ပယ်လို့ရလို့ရယုံနဲ့မကဘဲနဲ့အနိစ္စဒုက္ခအနတ္တဉာဏ်နဲ့ပြက်ပြက်ထင်ထင်သိမြင်လို့မဉဏ်ဘုံဉာဏ်အထိဆိုင်သွားတယ်အဲ့ဒါစိတ်အညစ်အကြေးကိုလျှော်စေးတဲ့ဤပဲမကောင်းပေဘူးလားအမှန်ကောင်းတယ်လျှော်စေးတဲ့ဤဒါကြောင့်မလို့နေ့စဉ်စေးစေးစိတ်ညစ်ကြေးလျှော်စေးပြရမည်ဟုတ်ပြီလားအခဏ သောရိယကစိတ်အညစ်အကြေးကိုအညစ်အကြေးမှမသိလို့ခံလိုက်ရတာဒီပုဂ္ဂိုလ်ကတော့စိတ်အညစ်အကြေးကိုအညစ်အကြေးမှသိလို့မို့လို့ဆန်လိုက်ရတာဘာဆန်ရတာအရတ္တဖို့ချမ်းသာဆန်စားရတာမဟုတ်ပေဘူးလားဒါကြောင့်မလို့နေ့စဉ်စစ်ဆေးပြီးရောရောဆေးရမယ်စိတ်ညင်မှန်းသိလို့အဲဒါကြောင့်တန်ရှင်းကြည်လင်းကြည်မုံပြင်ဝဲတင်းသွင်းရူပလှမလာကိုနေညမယွေ ကြည်စစ်ဆေး၍ကိုယ်ရုပ်တွင်လှမလားငါမျက်နှာယဉ်ကျေးဥတွေများရှိနေသလားမှဲ့တွေများရှိနေသလားဝက်ချံတွေများရှိနေသလားအစွမ်းအထင်အမဲခွက်တွေများရှိနေသလားလို့မှန်မှန်မကြည့်ရဘူးလားကြည့်ရတယ်ဘယ်ခါမှကြည့်တယ်လဲအိယာထတင်ကြည့်ရင်တော်ပါကောဘတ်စကားပေါ်မှာကောမကြည့်ဘူးလား ယုံမှာကောမကြည်ဘူးလားဟုတ်လားအဲအဲ့ဒီယုတ်ကိုယုတ်ကိုအဲ့ဒါကိုတော့ကြည်တယ်ခဏခဏစိတ်ကြတော့မကြည်ဘူးမေ့ထားတယ်အဲကြည်တဲ့ဟာတော့သိတာပေါ့ဒါအမဲအကွဲအစွန်းဆက်ရှိတယ်မှဲ့ပြောက်ညှင်းပြောက်ရှိတယ်ဆိုတော့သိတယ်မကြည်တဲ့စိတ်ကြတော့ငါစိတ်ညှင်းနှွမ်းနေသလားဖြူစင်းနေသလားသိသေးလားမသိဘူးမသိဘူးဆိုလို့ရှိရင်တော့ကောင်းတာတွေလုံးမိမလားမကောင်းတာတွေလုံးမိမလား မကောင်းတာလုပ်မိတာပဲအဲ့ဒါကြောင့်သိဖို့သိဖို့သိရေးကြီးတယ်နော်တန်ရှင်းကြည်လင်ကြည်မုံပြင်ဝဲသွင့်တင်ရူပါလှမလာကိုနေညာမရွေကြည်စစ်ဆေး၍ယင်ချေမဲ့ပြောင်းဝဲချံပေါက်နှင့်ညင်းပြောင်းတင်တိတ်ဖူးအကျိတ်ကိုဆေးသိပ်ပဲရှားပမာလာသူအဲ့ဒီအညစ်အကြေးတွေမဲ့ပြောင်းတွေရှိပြီဆိုလို့ရှိရင်ဆေးမတို့ဘူးလားတို့လွန်လုံးလုံးမှ တခြားစိတ်မရှိဘူးဆိုလို့ရှိရင်ထုံးနဲ့တို့တယ်ဟုတ်ကလားဒါကြတော့ပျောက်စေခြင်းလိုက်တာအလှပြက်မှဆိုလို့နော်ရုပ်ကတော့အလှပြက်မှဆိုတယ်စိတ်ကြတော့အလှပြက်မှဆိုသေးရလားမစိုးဘူးမစိုးတာဘာကြောင့်လဲဆိုတော့စိတ်မလှတာမသိလို့မဟုတ်လားမလှတာသိလို့ရှိရင်တော့အလှပြက်မှစိုးမှာပေါ့အခုတော့မလှတာမသိပဲဖြစ်နေလို့တန်ရှင်းကြည်လင်းကြည်မုံပြင်ဝဲတင့်သွင်းရူပါလှမလှကိုနိညာမရွေး ကြည်စစ်ဆေး၍ယင်ချေမဲ့ပြဝကြံပေါက်နှင့်ညင်မြောက်တင်နေဖုအကျိတ်ကိုစေသိပ်ပေရှာပမလာသို့မြတ်ဖျားဗုဒ္ဓဟောညွန်ပြသည်ဓမ္မကြည်လင်ကြည်မုံပြင်ဝဲရှင်တော်မြတ်ဖျားဟောကြားတဲ့တရားတော်ဒီဟုသောကြည်မုံပြင်မှာတင့်စိတ်အစဉ်ကိုတင်ကြည့်လိုက်ပါဟုတ်ကဲ့လား တရားတော်နဲ့ရှင်ပြီးတင်ကြည့်လိုက်ပြီဆိုလို့ရှိရင်ငါစိတ်ဟာတရားတော်သဘောအရာဆိုဖြူစင်းနေသလားဟဲ့ညှဉ်းနှွမ်းနေသလားဟဲ့မသိပြီဘူးလားသိတယ်မြတ်ဖျားဗုဒ္ဓဟောညွှန်ပြသည်ဓမ္မကြည်လင်ကြေမုံပြင်ဝဲတရားတိဟုသောကြေမုံမှန်နော်ဓမ္မကြည်လင်ကြေမုံပြင်ဝဲတင့်သွင်းမနစိတ်အလှကိုနေညာမယွေတင်စစ်စေလောတင့်စိတ် လှမလားစစ်ဆေးပါအညစ်အကြေးတင်မတင်စစ်ဆေးပါ နေရောညပါဘယ်ခါမဆို့နေညာမရွေတင်စစ်ဆေးလော့ညစ်ကြေးကိလေတွေ့ခဲ့ပြီးတော့အဲ့ဒါလိုစိတ်ကိုစစ်ဆေးလို့မလို့ဥပ္ပကိလေသာခေါ်တဲ့စိတ်ကိုညှဉ်းနှွမ်းစေတဲ့လောဘတွေဒေါသတွေမာနတွေအိပ်ပါမစ္စရိယတွေဆိုတဲ့ညှဉ်းနှွမ်းကြောင်းတရားတွေစိတ်မှာညှိကပ်နေတာတွေ့ပြီဆိုလို့ရှိရင်တော့တဲ့ပယ်ပါတော့တဲ့ ပယ်ရင်အကျိုးများမလားမပယ်ရင်အကျိုးများမလားပယ်ရင်အကျိုးများမယ်တဲ့ပယ်တဲ့နီးကို6နီးလို့ဘုန်းကြီးတို့သတ်မှတ်ပေးထားတယ်သို့တော်လည်းပဲအခုအချင်းချင်းအားဖြင့်တော့2နီးလို့ဘုန်းကြီးပြောထားတယ်နံပါတ်1ကစင်ကြံစဉ်းစားမျှော်မြင်ပြီးတော့ပယ်ပါနံပါတ်2ကရှုမှတ်ပြီးတော့ပယ်ပါဒါပဲအလွယ်ဆုံးပဲတင့်သွင်မနာစိတ်အလှကိုနေညာမရွေတင်းစစ်စေလော့ ညစ်ကြေးကိလေတွေ့ခဲ့ပြီသော6ထွေနီးဖြင့်ပျောက်စေလွင့်မှမလက်မကြာသင်ခန္ဓာသည်ချမ်းသာဘုံလိမ့်မှန်စွာသည်ဟုတ်သလားဆိုတန်ရှင်ကြည်လင်ကြေမုံပြင်ဝဲသင်သွင်ရူပလှမလကိုနေညမရွေ ကြည်စစ်ဆေး၍ယင်ကြီးမပြောက်ဝဲချံပေါင်းနှင်ညင်းမြောက်တင်းတိတ်ခုအကျိတ်ကိုသေသိပ်ပေရှာပမာလာတုမြတ်ဗျာဗုဒ္ဓဟောညွန်ပြသည်ဓမ္မကြည်လင် ကျေမုံပြင်ဝဲသင့်သွင်းမနာစိတ်အလှကိုနေညမရွေတင်စစ်စေးလော့ပနဲ့တင်မဟုတ်ဘူးနော်တာဝန်မှုနဲ့တင်တင်းပြီးတော့စစ်ဆေးပါတရားမှန်ပေါ်မှာတင်းပြီးစစ်ဆေးပါနေညမရွေတင်စစ်ဆေးလော့ညစ်ကြေးကိလေသာ တွေ့ခဲ့ပြီသော6ထွေနည်းဖြင့်ပျောက်စေလွင့်မှမလင့်မကြာသင်္ခန္ဓာသည်ချမ်းသာဖုံးလိမ့်မှန်စွာသည်တန်ရှင်းကြည်လင်ကြေမုံပြင်ဝဲသင်သွင်းရူပ လှမလားကိုနေညမရွေကြည်စစ်စေ၍ယင်ကြီးမဲ့ပြောက်ဝဲချမ်းပေါက်နှင့်ညင်ပြောက်တင်းတိတ်ခုအကျိတ်ကိုစေသိပ်ပဲရှာပမာလာသူမြတ်ပြားဗုဒ္ဓဟောညွန်ပြသည် ဓမ္မကြည်လင်ကျေမုံပြင်ဝဲသင်သွင်းမနာစိတ်အလှကိုနေညမရွေတင်စစ်စေလော့ညစ်ကြေးကိလေတွေ့ခဲ့ပြီတော့6ထွေနီးဖြင့်ပျောက်စေလွင့်မှ မလက်မကြာသင်္ခန္ဓာသည်ချမ်းသာဖုံးလိမ့်မှန်စွာသည်ကဲဆိုသေမုန်ရေ တော်ညံကောင်းတဲ့ပြိဿနော်အရှိကြီးနှခောက်ချရုံနဲ့ရနော်ဒါကြောင့်ဘုန်းကြီးတို့ပြိဿဟာမိမိစိတ်အစဉ်မှာအငြိအကျေးတင်မတင်ကို အမှတ်တမဲ့မနေဘဲနဲ့အမြဲတမ်းစက္ကန့်တိုင်းမိနစ်တိုင်းအ ਨੇ ဆုံးတစ်နေ့မှာနှစ်ကြိမ်သုံးကြိမ်လောက်တော့စစ်ဆေးမိအောင်စစ်ဆေးလို့စိတ်ထဲမှာလောဘဒေါသမောဟဥပကိလေသာအငြိအကျေးတင်လာပြီဆိုလို့ရှိရင်အဲ့ဒီတင်တဲ့အငြိအကျေးကိုလက်ခံမထားဘဲနဲ့ဘုန်းကြီးပြောခဲ့တဲ့ နီးနှနီးမှတနီးနီးနဲ့ပယ်ရှားရမယ်အဲဒါလို့ပယ်ရှားခြင်းအပြင်တဖြည်းဖြည်းစိတ်အစဉ်ဖြူစင်ကြည်လင်လာပြီဆိုလို့ရှိရင်တော့နိဗ္ဗာန်ကိုမြင်ရမှသိကြသည်မဟုတ်ပေဘူးလားဒါကြောင့်မလို့စိတ်အစဉ်ဖြူစင်အောင်မိမိတို့တင့်လျော်ရာဖြစ်တဲ့ဆင်ခြင် မျောမြင်ညာနဲ့လည်းပဲလျှော်စေရှုမှတ်ပွားများခြင်းဆိုတဲ့တတိပဋ္ဌာန်တရားနဲ့လည်းလျှော်စေခြင်းအပြင် ဖြူစင်တဲ့စိတ်အစဉ်နဲ့မဲ့ညာဖူညာဖြစ်နိဗ္ဗာန်ကို မြင်နိုင်ကြပါစေ။ 1346ခုနှစ်ဝါကောင်လကွယ်နေ့1984ခုနှစ်ဩဂုတ်လ25ရက်နေ့နေ့လယ်2နာရီနဲ့35မိနစ်အချိန်မှာဘုန်းကြီးတို့တရားဝဲစတယ်တဲ့။ဟောရမယ့်တရားကတော့ဗာတရားပါလိမ့်မလဲ။စိတ်တရားဟုတ်ကလား။စိတ်တရား တနည်းပြောမယ်ဆိုလို့ရှိရင် စိတ်ထားဖြူဖွေးချမ်းသာရေးတရားတဲ့ဟိုအလိုလိုက်ပြီးတော့ထိမ့်သိမ့်ခြင်းဆုံးမခြင်းမပြုပဲအလိုလိုက်လို့ရှိရင်ဒီစိတ်မှာလောဘအငြိကြီးဒေါသအငြိကြီးမောဟမာနအငြိကြီးဆိုသလိုအဲ့ဒီအငြိကြီးတွေဝင်ပြီးကတ်တော့အငြိကြီးဝင်ကတ်တဲ့စိတ်ကြောင့် ဒီဒေါသအငြိအကျေမှမသိမောဟကိုလည်းပဲစိတ်ရဲ့အငြိအကျေမှမသိလူကိုဆင်းရဲစေပူလောင်စေတဲ့တရားမှမသိတဲ့အတွက်အဲဒီလူကျင်တတ်မဲ့နှစ်သက်တွေ့တာမှုလောဘစိတ်ဆွစိတ်ပြမှုဒေါသစတဲ့ကိလေသာဥပကိလေသာအငြိအကျေတွေစိတ်ထဲမှာအကခံမိတဲ့အတွက် မကောင်းမှုအကုသိုလ်တွေဖြစ်ပြီးတော့အဲ့ဒီအကုသိုလ်ကမကောင်းညိုဆင်းရဲကျိုးပေးဖို့ဝဋ္ထုတာရကဆောင်းပြီးပြောခဲ့နောက်တစ်ခါမိမိတဏ္ဍမှာလူကျင်တတ်မဲ့နှစ်သက်တွေ့တာမှုလောဘစိတ်ဆိုးစိတ်ပြတ်မှုဒေါသမသိမှုမောဟထောင်လွှားတက်ကြွမှုမာနမနာလိုဝန်တိုမှု မနာလိုမှုအိတ်တာဝန်လိုမှုမစ္စရိယဆိုတဲ့တရားတွေဝင်လာတဲ့အခါမှာဝင်လာမှန်းသိလို့ဩဒီတရားဟာအငြိအကျေးပဲဒီတရားဟာအကုသိုလ်ပဲဒီတရားဟာကိလေသာပဲဥပကိလေသာပဲဒီတရားကိုငါစိတ်ထဲမှာလက်ခံထားလို့ရှိရင်တော့ငါတော့စိတ်အငြိအကျေးတင်ယုံနေမဟုတ်ပဲနဲ့နှုတ်ကလည်းပဲ အကုသိုလ်အပြောတွေပြောလို့မလို့နှုတ်ပြောဆိုလဲညစ်ကြေးလိုက်မယ်ကိုယ်ကလည်းပဲအကုသိုလ်အပြုမှုတွေပြုမှုမိလို့မို့ကိုယ်အပြုမှုတွေလည်းပဲအညစ်အကြေးတင်လိုက်မယ်ဒီလိုဆိုလို့ရှိရင်ငါတော့ဆင်းရဲမှမုတ်ချပဲလို့အဲဒါလို့ဉာဏ်ထဲမှာဆင်ញင်မိတဲ့အခါကျတော့တို့တို့ပြောရရဲ့အညစ်အကြေးကိုအညစ်အကြေးမှန်းသိလို့ဒီအညစ်အကြေးကြောင့်ဆင်းရဲရောက်ရတော့မှာပဲလို့သဘောပေါက်တဲ့ပုဂ္ဂိုလ်ကအညစ်အကြေးကိုလက်ခံမထားဘဲနဲ့ သူစွမ်းနိုင်တဲ့နီးနဲ့အဲ့ဒီလောဘဒေါသမောဟမာနအငြိအကျေးကိုပယ်တတ်နိုင်တဲ့အတွက်ဆင်းရဲခတ်သိမ့်ငြိမ့်ပြီးတော့ပစ္စေကဗုဒ္ဓဖြစ်သွားပြီးကိလေသာငြိမ့်ငြိမ့်ဆင်းရဲငြိမ့်ငြိမ့်အကျိုးရတာကိုလည်းပဲဘုန်းကြီးတို့ဝတ္ထုသာရကနဲ့ပြောပြခဲ့တယ်ဘုန်းကြီးတို့ပြိဿကမှတ်မိသလားမသိပါဘူးမှတ်မိရဲ့လားအဲ့ဒီ စိတ်အငြိအကျေးကိုသိလို့ပယ်တတ်နိုင်တဲ့ပုဂ္ဂိုလ်ကဘာဖြစ်သွားသလဲပိစိကဗုဒ္ဓဖြစ်ပြီးတော့ပယ်ကြွတော့ဒီတော့စိတ်အငြိအကျေးဝင်မှန်းသိဖို့အရေးကြီးတယ်အငြိအကျေးဝင်တော့လေဒီအငြိအကျေးဟာတကယ်ကိလေသာအငြိအကျေးပဲလူကိုဆင်းရဲစေမဲ့နှိမ့်ဆက်မဲ့ဒုက္ခပေးမဲ့အငြိအကျေးပဲလို့စိတ်ထဲမှာသဘောပေါက်ဖို့အရေးကြီးတယ် ဟုတ်တယ်မဟုတ်လားအငြိအကျေးမှမသိဘူးဆိုလို့ရှိရင်နော်လက်ခံထားမိလိုက်မယ်အငြိအကျေးပဲလို့သိရင်နော်လက်ခံမထားဘူးတနည်းနည်းနဲ့ပယ်တတ်မှာပဲအဲဒါလို့အငြိအကျေးကိုပယ်မယ်လျှော်မယ်ဆေးမယ်ဆိုရင်တော့ဒီအငြိအကျေးဟာလုံးဝပြောင်းမသွားတော့မှပဲအငြိအကျေးနှဲပါသွားတယ်အငြိအကျေးနှဲပါသွားလို့ရှိရင်စိတ်ချမ်းသာမယ်ဒါကြောင့် မိမိစိတ်မှာအငြိအကျေးတင်မတင်ကို အမြဲတမ်းတတိရှင်ပြီးတော့ဆင်ခြင်ဉာဏ်နဲ့ကြည့်ဖို့မလိုဘူးလားလိုတယ်နော်အမြဲတမ်းတတိရှင်ပြီးဆင်ခြင်ဉာဏ်နဲ့ကြည့်ဖို့ငါစိတ်ထဲလောဘဝင်နေသလားဒေါသဝင်နေသလားမောဟဝင်နေသလားမာနဝင်နေသလားဒိဋ္ဌိဝင်နေသလားဒိဋ္ဌိဆိုတာဘာပါလိမ့်မလဲ ဒိဋ္ဌိဆိုတာအသိမှအမြင်မှမှုဟုတ်ကလားအသိအမြင်မမှန်မှုအသိမှအမြင်မှားတယ်ဆိုတာယုတ်တဘာဝနံတဘာဝကိုယုတ်သဘောနံသဘောမျှပဲလို့မသိမမြင်မဲနဲ့ပုဂ္ဂိုလ်တ attva လို့သိတာမြင်တာဒါအသိမြင်မှားတာအတ္တဒိဋ္ဌိတက္ကရာဒိဋ္ဌိပေါ့နောက်တစ်ခါအခြေခံအနေနဲ့အကြောင်းကြောင့်အကျိုးဖြစ်နေကြတဲ့ လောကကြီးပါလားလို့လောကရဲ့အကြောင်းကျိုးဖြစ်စဉ်သဘာဝကို နားမလည်တော့နားမလဲနိုင်မသိမမြင်နိုင်တဲ့အတွက်လောကကြီးကိုတစုံတဦးသော တကုရှင်ကဖန်ဆင်းလိုက်လို့ဖြစ်ပေါ်လာတာပဲလို့ယူဆရဲ့အဲ့ဒါအသိအမြင်မှားသလားမှန်သလားအသိအမြင်မှားတာပဲဒါလည်းပဲဒိဋ္ဌိပဲအဲ့ဒါလည်းပဲဒိဋ္ဌိပဲအဲ့ဒါလို့အသိအမြင်မှားမှုဒိဋ္ဌိ မနာလိုမှုအိတ်တာဝန်တော်မှုမစ္စရိယတရားတွေမိမိတဏ္ဍဝင်လာရင်ဝင်နေကြောင်းကိုသိဖို့ဝင်ပြီဆိုလို့ရှိရင်ဒီတရားကြောင့်ဆိုကြဆင်းရဲကြရမယ်ဆိုတာစဉ်းစားဆင်ခြင်မိဖို့အဲ့ဒါလို့စဉ်းစားဆင်ခြင်မိရင်ဒီတရားကိုပယ်နိုင်ဖို့ဒါကြောင့်စိတ်ကိုမကြာခဏစစ်ဆေးရမယ် ဘာကြောင့်လဲစိတ်ထဲမှာကိလေသာအငြင်းပဲဝင်မဝင်သိကျင်လို့မဝင်ဘူးလို့သိပြီဆိုလို့ရှိရင်တော့စိတ်ဖြူစင်းနေရင်ဝမ်းသာဖို့ဝမ်းမြောက်ဖို့မပြူစင်မဲနဲ့ကိလေသာအငြိကြီးဝင်နေပြီလို့သိရဲ့အဲ့ဒီကိလေသာအငြိကြီးကိုလျှော်ဆေးပယ်ထုတ်ဖို့ဒါလိုတဲ့တန်ရှင်းကြည်လင်းကြည်မုံပြင်ဝဲတင့်တွင်ရူပလှမလာကို နေညမရွေးကြည်စစ်ဆေး၍ ယင်ချေမဲ့ပြဝကြံပေါင်းနှင့်ညင်းမြောက်တင်တိဖုအကျိတ်ကိုစေတိတ်ပဲရှာပမာလာတို့မြတ်ဗျာဗုဒ္ဓဟောညွန်ပြသည်ဓမ္မကြည်လင်ကြည်မုံပြင်ဝဲသင်တွင်မနာစိတ်အလှကိုနေညမရွေကြည်စစ်စေလော့နေညမရွေတင်စစ်စေလော့ညစ်ကြေးကိလေတွေ့ခဲ့ပေသော 6ထွေနီးဖြင့်ပျောက်စေလွင်မှမလစ်မကြာသင်္ခန္ဓာသည်ချမ်းသာဖုံးလိမ့်မှန်စွာသည်ရထားတယ်မဟုတ်လားရထားပါပြီဗျာအတိပ္ပယဘာပါလိမ့်မလဲအမတန်ကြည်လင်တဲ့စိတ်အစဉ်မှာအမတန်ကြည်လင်တဲ့ကြေးမုံခေါ်တဲ့မှန်ပြင်းမှာမိမိရဲ့ရုပ်သွင်းကိုမကြာခဏကြည့်ပြီးတော့မိမိရုပ်သွင်းမှာအငြိအကျေးတင်မတင်ဝချံမဲ့ပေါင်းညင်းပြောက်အစရှိသည် အငြင်းအကျဲရှိမရှိ အပြည့်အနာအစာရှိမရှိကြည့်ပြီးတော့ရှိရင်အဲ့ဒီအငြင်းအကျဲနဲ့အဖူအပိန်အစာရည်တွေကိုတင့်လျော်တဲ့ဆေးနဲ့ပယ်ရှားသုတ်တင်ပြစ်တယ်လို့တဲ့ရုပ်ကိုသုတ်တင်တယ်လို့စိတ်ကိုလည်းပဲသုတ်တင်ပါတဲ့မိမိစိတ်ကိုပြန်ကြည့်ပါတဲ့ကိုယ်စိတ်ဟာညင်မဲနေသလားဖြူစင်းနေသလားဆိုတာပြန်စစ်ဆေးပါတဲ့ ညင်မဲနေတာတွေးလို့ရှိရင်အဲ့ဒီညင်မဲနေတဲ့စိတ်ကိုနီး6မျိုးမှာတမျိုးမျိုးနဲ့ပယ်ရှားတုတ်တင်မှာတဲ့လျှော်စေးပါကိုင်းတစ်ခေါက်လိုက်စို့တန်ရှင်ကြည်လင်ရေမုံပြင်ဝဲတင့်တွင်ရူပလှမလာကိုနေညမရွေ ကြည်စစ်စေ၍ယင်ခြေမဲ့ပြောက်ဝက်ချမ်းပေါက်နှင်ညင်းပြောက်တင်းဒိတ်ဖုအကျိတ်ကိုစေသိပဲရှာပမာလာတုမြတ်ပြဗုဒ္ဓဟောညွန်ပြသည်ဟောညွန်ပြသည် ဓမ္မကြီးလင်ခြေမုံပြင်ဝဲသင်သွင်းမနာစိတ်အလှကိုနေညမရွေတင်စစ်စေးလော့ညစ်ကြေးကိလေတွေ့ခဲ့ပေသော 6ထွေနီးဖြင့်ပျောက်စေလွင့်မှမလင့်မကြာသင်္ခန္ဓာသည်ချမ်းသာဖုံးလိမ့်မှန်စွာသည်တခေါက်ဆိုပါ တစ်ခေါက်ဆိုတစ်ပိုင်းနော်အဲ့ဒါလို့စိတ်ထဲမှာလောဘဒေါသမောဟကိလေသာအငြိအကျေးတင်လာလို့ရှိရင်အဲ့ဒီအငြိအကျေးဖြူစင်သွားအောင်တန်ရှင်းသွားအောင်တန့်စင်သွားအောင်လျှော်စေဖို့ဘယ်လိုများလျှော်စေရပါနဲ့လျှော်စေရပါမလဲလို့မျက်နှာမှာအငြိအကျေးတင်ပြီဆိုလို့ရှိရင်တော့မျက်နှာသစ်ဆက်ပြတိုက်ပို့ပြီးတော့မျက်နှာသစ်ပြလိုက်တယ် မျက်နှာတုပ်ဘဝနဲ့တုပ်လိုက်ပြောင်းသွားရောခြေထောက်မှာအညစ်အကြေးတင်နေရှင်ရေဖုတ်အစာရှိသည်ဘုံစားရှိသည်ပေးတဲ့အခါကျတော့ဘယ်လိုလုပ်စင်ကြအောင်ပါလုပ်တယ်ရေနဲ့ဆေးလိုက်တယ်ရေနဲ့ဆေးလိုက်တဲ့အခါကျတော့ပြောင်းစင်မသွားဘူးလားအညစ်အကြေးပြောင်းသွားတယ်ဖြူသွားတယ်စင်သွားတယ်တန်ရှင်းသွားတယ်တဲ့ဒီလိုဆိုလို့ရှိရင် စိတ်ထဲမှာလောဘဒေါသမောဟအညစ်အကြေးတင်ရင်လည်းပဲဆက်ပြတိုက်ပြီးတော့ရေဆေးုံပေါ့မဟုတ်လားဟမ်မရဘူးလားစိတ်ကိုဆက်ပြတိုက်ပြီးတော့ရေဆေးလိုက်မလဲဒါမြင်ဘယ်လိုလုပ်စဉ်ញင်စဉ်းစားပြီးရင်ဖြစ်စေရှုမှတ်ပွားများလို့ရင်ဖြစ်စေဟုတ်ကဲ့လား လျော်စေးပြရမယ်တဲ့ဒီလိုဆိုတော့ရုပ်ဖြစ်တဲ့မျက်နှာခြေတော့ကိုယ်လုံးတစ်ကိုယ်လုံးစိုက်ပြီးမှအငြိအကျေးတင်တော့ရုပ်ဖြစ်တဲ့ရေနဲ့လျော်စေးရတယ်ဟုတ်တယ်မဟုတ်လားစိတ်မှာအငြိအကျေးတင်တော့လည်းပဲရုပ်နဲ့ပဲလျော်စေးရတယ်ဟုတ်တယ်မဟုတ်လားဟမ်မရဘူးလားဘာနဲ့စေးရအောင်စိတ်မှာအငြိအကျေးတင်ရင်စိတ်နဲ့စေးရုပ်မှာအငြိအကျေးတင်ရင်ရုပ် ယုံနဲ့စေဒီလိုမှပြောင်းတာပေါ့ယုတ်အငြိအကျေးတင်တာကိုစိတ်တကိုးရှိရင်စိတ်နဲ့ဆေးလို့ပြောင်းကောင်းပြောင်းနိုင်သေးရဲ့စိတ်အငြိအကျေးတင်တာကတော့ယုတ်နဲ့ဆေးလို့ရရဲ့လားမရဘူးစိတ်နဲ့ပဲဆေးမှာဒါကြောင့်မို့စိတ်နဲ့ဆေးတတ်ဖို့မလိုဘူးလားလိုတဲ့ဇလေနပကတံပင်ကံဇလေနေဝဝိတုဇတိစိတ်ဒေနပကတံပါပံစိတ်ဒေနေဝဝိတုဇတိ ကျမ်းဂန်ကလျှော်ဆေးပုံပြထားတယ်ဇလေနပကတံပင်ကံဇလေနေဝဝိတုဇတိစိတ်ဒေနာပကတံပါပံစိတ်ဒေနေဝဝိတုဇတိဇလေနရေဖြင့်ဝါရေသည်ပကတံပြုလုပ်အပ်သောပင်ကံရွှွညွန်ကိုပကတံပြုလုပ်အပ်သောပင်ကံရွှွညွန်သည်ဇလေနေဝရေဖြင့်သာလင်ဝိတုဇတိစင်ကြယ်၏တဲ့ ရေကြောင့်ဖြစ်ပေါ်တဲ့ရွှွညွန်အညစ်အကြေးပြောင်းစေခြင်းရင်ဘာနဲ့ဆေးရမှာတဲ့ရေနဲ့ဆေးရမယ်တဲ့စီနဲ့ဆေးရင်ကိုမပြောင်းဘူးလားမပြောင်းပါဘူးမပြောင်းဘူးနော်စီနဲ့ဆေးလို့ပြောင်းတဲ့အရာရောမရှိဘူးလားရှိတယ်နော်စိတ်တေနာပကတံပါပံစိတ်တေနေဝဝိတုဇတိစိတ်တေနာစိတ်တိပကတံပြုလုပ်အပ်သောပါပံမကောင်းမှုအကုသို့အညစ်အကြေးသည် စိတ်တွေနေဝါစိတ်ဖြင့်သာလင်ဝိတုဇတိစင်ကြယ်ဤမကောင်းမှုအဟုသောအညစ်အကြေးဆိုတာစိတ်ကလှုပ်လို့ဖြစ်တာပဲတဲ့ဟုတ်သလားဟုတ်တာပေါ့စိတ်ကလှုပ်လို့စိတ်အညစ်အကြေးဖြစ်တယ်အဲ့ဒီစိတ်အညစ်အကြေးကိုတန်ရှင်းစင်ကြယ်သွားအောင်လျှော်ဆေးခြင်းရင်ဘာနဲ့ပဲဆေးရမှာတဲ့စိတ်နဲ့ဆေးမှသာရသည်တဲ့ရုပ်နဲ့ဆေးလို့မရဘူးတဲ့ဒါ စိတ်အငြိအကျေးဟာစိတ်ကလှုပ်လို့ဖြစ်ပေါ်လာတယ်တဲ့စိတ်ကြောင့်ပဲလူကျင်တတ်မဲ့နှစ်သက်တဲ့လောဘတွေဖြစ်တယ်စိတ်ကြောင့်ပဲစိတ်ဆိုးစိတ်ပြတ်တဲ့ဒေါသဖြစ်တယ်စိတ်ကြောင့်ပဲမသိတဲ့မောဟတွေဖြစ်တဲ့စိတ်ကြောင့်ပဲထောင်လွှတ်တတ်ကြတဲ့မာနတွေဖြစ်တဲ့စိတ်ကြောင့်ပဲအသိအမြင်မှအယူမှတဲ့ဒိဋ္ဌိစိတ်ကြောင့်ပဲယုံမှသံမြဝိသိကိစ္စစိတ်ကြောင့်ပဲမနာလိုတဲ့အိတ်တာစိတ်ကြောင့်ပဲဝန်တိုးတဲ့မစ္စရိယဒီတရားတွေဖြစ်တယ်ဟုတ်သလား ဒါဖြင့်ဒီတရားတွေစိတ်ကဖြစ်အောင်ဘယ်လိုများလှုပ်ပေးလိုက်တယ်လဲမသိဘူးလူချင်းတမဲမှုတွေဖြစ်အောင်စိတ်ဆိုးစိတ်ပြတ်မှုတွေဖြစ်အောင် မနာလိုဝန်တိုးမှုတွေဖြစ်အောင် ထောင်လွှားတက်ကြတဲ့ဘဝင်မြင့်တဲ့စိတ်တွေဖြစ်အောင် စိတ်ကဘယ်လိုများလှုပ်ပေးလိုက်လို့ဒါတွေဖြစ်ပေါ်လာလဲမသိဘူးဘယ်လိုများလှုပ်ပေးလိုက်တော့ အဲ့ဒီစေတသိက်တွေကဘာကြောင့်များဖြစ်ပေါ်လာတော့အာယုံကြောင့်စိတ်ဆိုတာအာယုံရှိလို့ဖြစ်တာပဲဟုတ်တယ်မဟုတ်လားသို့တော်လည်းပဲမကောင်းတဲ့စိတ်အငြိအကျေးဖြစ်တာဟာအာယုံကြောင့်လို့တာမန်အားဖြင့်ပြောရင်ပြည့်စုံလုံလောက်ပါမလားမပြည့်စုံမလုံလောက်ဘူးနော် ဓမ္မယုံကြီးပေါ်တက်လိုက်လို့ရှိရင်အရှိဘက်တက်လိုက်ရင်ဘာတွေးမလဲဖရာကမတွေးဘူးလားဖရာကတွေးတဲ့အခါကျတော့ဗုဒ္ဓရှင်တော်မြတ်ဖရာရဲ့တပိတာဝကဗုဒ္ဓအယူဝါဒကိုလက်ခံယုံကြည်တဲ့ပုဂ္ဂိုလ်ကအဲ့ဒီဖရာစင်းတုနဲ့ဖရာကတွေ့တဲ့အခါကျတော့သူ့တဏ္ဍမှာဗာစိတ်တွေဖြစ်မလဲအဖြူတွေ ဖရာကြည်ညိုတဲ့စိတ်တွေဖရာကုံအာယုံပြုတဲ့စိတ်တွေဟုတ်တယ်မဟုတ်လားဒီစိတ်တွေမဖြစ်ဘူးလားအဲ့ဒီစိတ်တွေဟာအဖြူတွေလားအမဲတွေလားဒီစိတ်ဖြူတွေဟာဖရာဆင်းတုတော်ဒီဟုသောအာယုံဖရာကုံတော်ဒီဟုသောအာယုံကြောင့်ဖြစ်ပေါ်လာတာမဟုတ်လားမှန်တယ်သိကြသလားဒါဖြင့်အာယုံကြောင့်စိတ်အငြင်းမဲဖြစ်သလားဟမ် ကောင်းတဲ့အာယုံတွေးရင်ဘာဖြစ်တယ်လဲကောင်းတဲ့အာယုံကိုတွေးရင်ဘာစိတ်ဖြစ်တယ်လဲကောင်းတဲ့စိတ်ဖြစ်တယ်မကောင်းတဲ့အာယုံတွေးရင်ကဟုတ်ကလားခွေးသေးကောင်များတွေ့တဲ့အခါကျတော့မစားကြင်ကြဘူးလားဟမ်စားကြင်တယ်စားကြင်တာလားမစားကြင်တာလား မစားကျင်တာဟုတ်ကလားဒါဖြင့်ခွေးသေးကောင်မြင်တိုင်းမစားကျင်စိတ်ဖြစ်တာပေါ့ဒါဖြင့်လရကြတော့ခွေးသေးကောင်မြင်တော့ဗာစိတ်ဖြစ်တော့ဒါဖြင့်ဘယ်နဲ့တော့ခွေးသေးကောင်မြင် မစားကျင်တဲ့စိတ်ဖြစ်တယ်ဆိုအသိဉာဏ်မရှိတဲ့ကြက်တူရွေးတို့ဒေါင်းတို့ကြတော့ဘာကြောင့်များအဲ့ဒီခွေးသေးကောင်တွေ့တော့စားကျင်စိတ်မဖြစ်တော့ ဘယ်နဲ့တော့ကဲပြောမယ်ဖျားမယုံ တရားမယုံတန်ဃာမယုံယရဏသုံးပါးမယုံ ရှေ့ဘဝနောက်ဘဝမယုံမဲနဲ့ဘဝဆိုတာပခက်နဲ့ခေါင်းညာပဲရှိတယ်လို့ယုံကြည်တဲ့ယုတ်ဝါဒသမားတယောက်ဓမ္မယုံမောတက်သွားလို့ဖျားကမြင်ရင်ဘယ်နဲ့နေမလဲစိတ်ထဲမှာစိတ်ဖြူတွေဖြစ်မလားစိတ်မဲတွေဖြစ်မလားဖြစ် စိတ်မဲတွေဖြစ်မယ်ဟုတ်လားအမလေးဒီလူတွေနဲ့တနာစရာကောင်းလိုက်တာဘာမဟုတ်တဲ့အယုတ်ကြီးများသူတို့ကကုံကုံပြီးဥချနေလိုက်ကြတာဟဲ့ဒီလူတွေငါဘယ်လိုများအသိဉာဏ်ပညာပေးရပါမလဲနဲ့အဲ့ဒါလိုစိတ်ထဲမပေါ်ဘူးလားအဲ့ဒီစိတ်ဟာအမဲလားအဖြူလားလောဘအမဲလားဒေါသအမဲလားဒေါသအမဲဟုတ်လား ဒီတော့ gain အာယုံတစ်ခုတည်းပဲအာယုံကဒီဖျားကန်းဒီဖျားစင်တုပဲဟိုပုဂ္ဂိုလ်တယောက်ကြတော့ကြည်လင်ဖြူစင်တဲ့ကုသိုလ်စိတ်တွေဖြစ်တယ်ဒီပုဂ္ဂိုလ်တယောက်ကြတော့ နောက်ကျွနောက်ကျွမဲညစ်တဲ့အကုသိုလ်စိတ်တွေဖြစ်တယ်ဆိုတာဘာကြောင့်တော့အာယုန်ိတောဘိက္ခဝေမနတိကရောတော့ အနုပ္ပန္နာဇေဝကုသလာဥပ္ပိဇာတိဥပ္ပန္နာဇေဝကုသလာပရိဟာယန္တိတဲ့ဘိက္ခဝေจิตာจิตမိတို့အာယောနိတော်မသိမသိအပြင်မနတိကရောတော်နှလုံးသွင်းသောပုဂ္ဂိုလ်အားအနုပ္ပန္နာမဖြစ်ပေါ်ကုန်သေးသောအကုသလာစအကုသိုလ်တရားတို့သည်လည်းဥပ္ပိဇာတိဖြစ်ပေါ်ကြကုန်၏ ဥပ္ပန္နာဖြစ်ပေါ်ကုန်ပြီးတော့ကုသလာအစကုသိုလ်တရားတို့သည်လည်းပရိဟာယံတိဆုပ်ယုတ်ကြကုန်၏တဲ့ရှင်သာရှင်သမီးတို့တဲ့နှလုံးသွင်းမှန်မှန်လို့အစဉ်ပြေအောင်နှလုံးမသွင်းတတ်ဘူးမသိမတဲ့နှလုံးသွင်းပြီဆိုရင်တဲ့မဖြစ်သေးတဲ့အကုသိုလ်တရားတွေလည်းဖြစ်လာတော့တာပဲတဲ့ဖြစ်ပြီးသားကုသိုလ်တရားတွေလည်းဆုပ်ယုတ်သွားကြတော့တာပဲတဲ့ဟော မြတ်စွာဘုရားဗာပြောတာတော့အာယုံကပဓာဏမဟုတ်ဘူးအာယုံကိုအာယုံပြုတဲ့လူရဲ့နှလုံးသွင်းကပဓာဏယောနိသောမနတိကာရကုသိုလ်ဖြစ်အောင်သင့်တဲ့အောင်အစဉ်ပြေအောင်နှလုံးသွင်းရင်ကုသိုလ်ဖြစ်တာပဲတဲ့အာယောနိသောမနတိကာရအစင်မပြေအောင်မသင့်တဲ့အောင် အကုသိုလ်ဖြစ်အောင်နှလုံးသွင်းတယ်ဆိုလို့ရှိရင်တော့အကုသိုလ်ဖြစ်အငြိကြီးဝင်တာပဲတဲ့လူရင်းကနှလုံးသွင်းလူရင်းပဲတဲ့ ဟုတ်ကလားလူရင်းကနှလုံးသွင်းလူရင်းမယ်တဲ့နှလုံးအသွင်းတတ်ရင်ကုသိုလ်ဖြစ်မယ်စိတ်ဖြူစင်မယ်နှလုံးအသွင်းမတတ်ရင်အကုသိုလ်ဖြစ်မယ်ဘာဖြစ်မလဲစိတ်စိတ်အငြင်းပဲဝင်မယ်ဒီလိုမဟုတ်လားအခုဓမ္မယုံအောင်မှငုတ်တုတ်တွေပါလုံနေကြတာတော့အဲတရားနာနေကြတာဘု து တရားနာနေတာမဟုတ်ပါဘူးမြတ်စွာဘုရားရဲ့တရားဩ ဆရာတော်မှသူများဟောလောက်အောင်တရားမရှိဘူးဗျာမြတ်စွာဘုရားတရားတွေအဲ့ဒါပြန်ဟောနေရတာဟုတ်တယ်မဟုတ်လားဆရာတော်တရားလားမြတ်စွာဘုရားတရားလားဗုဒ္ဓရှင်တော်မြတ်ဘုရားရဲ့တရားနာကြားနေကြသည်တဲ့ကဲအဲ့ဒီပရိသတ်ကိုတခြားဘာသာဝင်တယောက်ယောက်ကများအပြင်ကနေပြီးမြင်ရင်ဘယ်လိုစိတ်แท้ဖြစ်သွားမလဲ အဲမိုက်လိုက်တာဒီလူတွေအညောင်းခံပြီးတော့ဘာမဟုတ်တာတွေပြောဘာမဟုတ်တာတွေနားထောင်နေကြတယ်မဖြစ်ပေဘူးလားယောနိသောမနတိကာရလားအာယောနိသောမနတိကာရလားအာယောနိသောမနတိကာရဆိုတော့သူစိတ်ထဲစိတ်ဖြူစင်းသွားပလားညင်မဲသွားပလားညင်မဲသွားပြီတဲ့အဲ့ဒါကိုမှသူ့မှာအသိဉာဏ်ဘ ਹੁ တုတ္တရှိလို့မလို့သူကများဆင်ញင်တတ်မယ်ဆိုလို့ရှိရင်တော့ အဲ့ဒီအကုသိုလ်အငြိအကျေးဟာဖြူစင်နိုင်တယ်ဘယ်လိုလဲဆိုတော့ဩလူဆိုတာတတ္တဝါဆိုတာကိုယ်ွယ်ရာတစ်ခုခုတော့ရှိကြရတာပဲဒီဓမ္မယုံအောက်ကငုတ်တုတ်တေလည်းပဲသူတို့ ကြီးညိုရာယုံကြည်ရာကိုယ်ွယ်ရာဖြစ်တဲ့ဗုဒ္ဓရှင်တော်မြတ်ဘုရားနဲ့ရှင်တော်မြတ်ဘုရားရဲ့တရားတော်တွေနာကြနေရတဲ့အတွက်သူတို့စိတ်ချမ်းသာနေကြတယ်တော်ပါပေတယ်တော်ပါပေတယ်နဲ့ဒီလိုဆင်ញင်လိုက်ပြီဆိုလို့ရှိရင်တော့ခုနအညစ်အကြေးရှိအောင်မလား မရှိဘူးဘာသာကြားတယောက်အနေနဲ့အဲ့လိုဆင်ញင်လို့မရဘူးလားရတာပဲအဲ့ဒါအသိဉာဏ်ဘ ਹੁ တုတ္တရှိရဲ့အဲ့လိုဆင်ញင်လိုက်ရဲ့ပြီးရောစိတ်မညစ်မဲတော့ယောနိသောမနတိကာရလားအာယောနိသောမနတိကာရလားဖြစ်တတ်ဖို့မလွယ်မကောင်းဘူးလားကောင်းတယ်အဲ့ဒါပြောတာအခုနဘုန်းကြီးကစမေးခဲ့တယ် စိတ်ကြောင့်ပဲလောဘဖြစ်တယ်စိတ်ကြောင့်ပဲဒေါသဖြစ်တယ်စိတ်ကြောင့်ပဲစိတ်ညင်မဲတယ်စိတ်ကြောင့်ပဲစိတ်ဖြူတယ်အဲ့ဒီညင်မဲတဲ့စိတ်ဖြစ်အောင်ဒီစိတ်ကဘလို့များလှုပ်ပြီးတော့ဖန်တီးလိုက်ပြုတ်လောက်ပေးလိုက်ပါလိမ့်မလဲစိတ်ဒေနာပကဒံပါပံမေးခဲ့တယ်စိတ်တင်နာစိတ်တိပကတံပြုအပ်သောပြုလုံးအပ်သောပါပါမကောင်းမှုအငြိအကျေးသည်စိတ်ကလှုပ်လို့ဒီမကောင်းမှုအငြိအကျေးဖြစ်လာတာတဲ့ဒီလိုဆိုတာကို အဲ့တော့စိတ်ကဘလို့များဒီမကောင်းမှုအငြိအကျေးလောဘဒေါသဖြစ်အောင်များလှုပ်လိုက်ပါလိုက်မလဲဘုန်းကြီးကမေးလိုက်တယ်အဖြေတွေကတော့ကိုညာသက်ဝင်အသက်ဝင်ရဖြေကြတယ်မဟုတ်လားမှန်ပါဗျာอืมဘုန်းကြီးကညာသက်ဝင်ရမဖြေဘူးလားဖြေပါဗျာဒါဖြင့်ဘုန်းကြီးအဖြေကမှားသလားမှန်သလားမှန်ပါဗျာဘာကြောင့်မှန်တာတော့ဟဲ့ဖရာဟောမှုနော် ဘုရားဟောတဲ့တရားသဘောဆိုတာမှားတယ်လို့မရှိဘူးတဲ့ဒီတော့စိတ်ကမသိမတဲ့နှလုံးသွင်းခြင်းအပြင်အကုသိုလ်အငြိအကျေးဖြစ်အောင်လုပ်ပေးလိုက်သည်ဒီလိုမဟုတ်လားနောက်တစ်ခါကုသိုလ်ဖြူစင်တဲ့ကုသိုလ်စိတ်ဖြစ်အောင်လည်းပဲတင့်တင့်အောင်နှလုံးသွင်းခြင်းအပြင်ပြုလုပ်ပေးလိုက်သည်ဒီလိုမဟုတ်လားအဲ့ဒီတော့လူရင်းကနှလုံးသွင်းမယ်ဟုတ်တယ်မဟုတ်လား မနတိကာရခေါ်တဲ့နှလုံးသွင်းမယ်ယောနိသောမနတိကာရသင်တဲ့အောင်အစဉ်ပြေအောင်နှလုံးသွင်းလိုက်ကုသိုလ်ဖြစ်မယ်စိတ်ဖြူစင်မယ်အာယောနိသောမနတိကာရမသင်တဲ့အောင်အစဉ်မပြေအောင်နှလုံးသွင်းလိုက်ဘာဖြစ်မလဲအာကုသိုလ်ဖြစ်မယ်စိတ်ညစ်မဲမယ်ဒါကြောင့်စိတ်ထဲမှာအငြင်းအမဲဖြစ်တာလဲစိတ်ကြောင့်ပဲစိတ်ကြောင့်ဖြစ်တဲ့အငြင်းအမဲဖြူစင်ခြင်းလဲပဲစိတ်နဲ့ပဲဆင်ញင်နှလုံးသွင်းမဟုတ်ပေဘူးလား အဲ့ဒါလို့ဆိုလို့ရှိရင်ဖြူစင်တဲ့ရေကြောင်ညွန်ဖြေထိုးညွန်ညစ်လဲစင်လေးရေကြောင်သွေးမထောင်ဘူးရေကြောင်ဘာဖြစ်တာလဲဟုတ်ပါမလားရှွညွန်ရေကြောင်ဖြစ်တယ်ဆိုတာဟုတ်ပါမလားအဲမိုးမရွာတဲ့အခါရှွန့်ရှိရလားမိုးရွာတဲ့အခါရှိတယ်ဟုတ်တယ်မဟုတ်လားဒါကြောင့်ရေကြောင်ဘာဖြစ်တယ် ရွှွညွန်ဖြစ်တယ်အဲ့ဒီရွှွညွန်ရင်ရွှွညွန်ကို ပြောင်းစင်စေခြင်းနဲ့ဆိုဘာလုပ်ရမလဲရေနဲ့ဆေးရမယ်တဲ့ရေကြောင့်ညွန်ဖြစ်ထိုးညွန်ညစ်လဲစင်လေးရေကြောင့်သွေးမထောက်ဘူးအခဏဘာသာကြားတယောက်ပထမသူဆင်ញင်နှလုံးသွင်းလိုက်တဲ့အခါကျတော့အကုသိုလ်ဖြစ်သွားတယ်ဒုတိယပြန်ပြီးတော့တစ်ကြိမ်အသိဉာဏ်ဖက်ပြီးဆင်ញင်နှလုံးသွင်းလိုက်တော့ဘာဖြစ်သွားလဲကုသိုလ်ဖြစ်သွားတယ်ဖြူစင်းသွားတယ် အဲ့ဒါပြောတာပေါ့ရေကြောင်ညွန်ဖြေထိုးညွန်ညစ်လဲစင်လေးရေကြောင်သွေမထောက်ဘူးစိတ်ကြောင်ဖြစ်ပေါ်စိတ်ကြီးညောလဲဆေးလျောစိတ်ပင်စိတ်ကြောင့်ဖြစ်တဲ့စိတ်ကြီးညှော်ဖြစ်တဲ့လောဘဒေါသမောဟအငြိအကျေးမာနအိတ်တမစ္စရိယအငြိအကျေးအဲ့ဒီအငြိအကျေးတွေစိတ်ကြောင့်ဖြစ်တာအာယောနိသောမနတိကာရကြောင့်ဖြစ်တာ အဲ့ဒီစိတ်ကြောင့်ဖြစ်တဲ့စိတ်အငြိအကျေးကြတော့ဘာနဲ့ဆေးရမလဲစိတ်နဲ့ဆေးရမယ်စိတ်ကြောင့်ဖြစ်ပေါ်စိတ်ကြီးညှောလဲဆေးလျော်စိတ်ပင်စင်မစင်ကိုကိုပင်ဖန်ပြုသူမပြုသည်စင်မှုကိုမှာတာဝန်ဒီအဲ့ဒီအငြိအကျေးစင်မှုမစင်မှုဆိုတာကိုကပြုတာပဲတဲ့ဒီအငြိအကျေးမစင်ကြအောင်လဲကို ပြုတာပဲတဲ့ဒီအငြိအကျေးစင်ကြသွားအောင်လဲပဲကိုပြုတာပဲတဲ့သူများက ပြုပေးရတာမဟုတ်ပါဘူးတဲ့အမေစိတ်မှာလောဘဝေနာဟာသားသမီးကလှုပ်ပေးလို့လားဟုတ်ဘူးနော်ဘသူကလှုပ်ပေးတာတော့အမေကိုယ်တိုင်ကိုကလှုပ်တာဟုတ်တယ်မဟုတ်လားသားသမီးစိတ်မှာအငြိအကျေးဝင်တာဟာမိဘကလှုပ်ပေးလို့ဝင်တာလားမဟုတ်ဘူးဒါပြန်ဘသူလှုပ်ပေးတာတော့သူကိုယ်တိုင်ပြုလုပ်လို့ဟုတ်ကဲ့လား စင်မစင်ကို ကိုပင်ဖန်ပြုသူမပြုသည်သူများကလှုပ်ပေးတာမဟုတ်ဘူးတဲ့ဒါတော့စင်ကြယ်မှုမစင်ကြယ်မှုကို ကိုကိုယ်တိုင်လှုပ်ယူမှလှုပ်လို့ရဖြစ်ပေါ်တဲ့အရာဆိုတော့စင်ကြယ်ခြင်းနဲ့ဆိုရင်လည်းပဲစင်ကြယ်အောင်လှုပ်ဖို့တာဝန်ဘယ်သူမှပဲရှိတယ်လေကိုယ်မှပဲရှိတယ်တဲ့ကိုလုံးမှပဲစင်ကြယ်မှပဲတဲ့ဟုတ်တယ်မဟုတ်လားအဲ မြတ်စွာဘုရားလက်ထက်ကအနာတ